သာသနာတော်တက္ကရာ2540ခုနှစ်သူတို့ဟောတာဘောဇာတက္ကရာ1359ခုနှစ်ဘုရဝတ္တန္တမိုးလရာတိတော်လင်းလာသာရှိရနေဒီနေ့ရှင်မင်းဝသာသနာရိတ်တာတို့ ဓမ္မသာဝနာကုသိုလ်တို့လာရောက်ရှိပူးကြတဲ့ဓမ္မမာမကတရားလူနာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာက950နိဗ္ဗာန်တော်မှာလာတဲ့ကိရာရသတ်ခေါ်ဘဝတာဝကြည်ပြုပါစေတရားတော်ဒီနေ့ဤတရားတော်နဲ့

တရားဓမ္မများမှာလည်းပဲမိမိတို့ရဲ့တရားဓမ္မရဲ့တာဝန်ကြည်ပြုမှုရည်ကြည်တယ်ဒီတိုင်းမိသားစုများအတွင်းမှာလည်းပဲမိဘဟာမိဘရဲ့တာဝန်သာသမီမှာလည်းပဲသာသမီရဲ့တာဝန်မရှိပေဘူးလားလေအဲ့ဒီမိမိရလာတဲ့ဘဝမှာမိမိတာဝန်ကြည်ပြုမှုရည်ကြည်တယ်ဒါကြောင့်မို့ယနေ့မိမိရတဲ့ဘဝရဲ့တာဝန်ကို ခြေပြုံးဆိုစေခြင်းလုံးလို့ဆိုရဘဝတာဝန်ခြေပြုံးပါစေဆိုတဲ့တရားကိုခွန်ကြီးဒီနေ့ဓမ္မဒါနတရားအကျိုးပေးနေမှာဖြစ်ပါတယ်ဒီနေရာကိုဘုရားရှင်ကိုရောင်မြတ်ကြီးတန်ဝတ်စီကြီးမော်စီတော်ရွှေချောင်းအင်းမှုရောစံပြောတော်မူသည့်အချိန်ကာလမိဘနှစ်ပါးကိုကျွေးမွေးပြုစုတဲ့ ယဟန်တစ်ပါးကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူပါ၏အခါတစ်ပါးမှာယဟန်တော်တစ်ပါးမိဘနှစ်ပါးကိုကျွေးမွေးပြုစုတဲ့အခါကျတော့အခြားခြားယဟန်တော်များကတရားတရားသိကြတဲ့ပုဂ္ဂိုလ်များရဲ့တတ္တရားတွေကိုဖြစ်ပြီးနေတယ်ဆိုပြီးတော့မြတ်စွာဘုရားကိုရှောက်ကြတယ်ဒီကဗျာရှင်ဘုရားမြတ်ကြီးရှိတော်ကိုယူသေးပြီးတော့အဲ့ဒီမှာ ရှင်းလားယဟန်နဲ့သင်ဟာတရားတရားရှိတဲ့ပုဂ္ဂိုလ်ရဲ့သတ္တတရားတွေသိပြီးအောင်လူပုဂ္ဂိုလ်ကိုကျွေးမွေးကြည့်စုနေတယ်ဆိုတာမှန်သလားမြတ်စွာဘုရားကမေးပါတယ်ဒီနေ့ကမှယဟန်တော်ကြီးကဒီပုဂ္ဂိုလ်ကိုကျွေးမွေးကြည့်စုနေတဲ့အကြောင်းကိုအမှန်တိုင်းပဲလျှောက်ပါတယ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာသင်နဲ့ဘာတော်သတ်တယ်မြတ်စွာဘုရားကမေးတော့မိဘနှစ်ပါးဖြစ်ပါလေ အဲဒီလိုဘုရားရှင်ကိုရောင်မြတ်ကြီးကိုမိဘနှစ်ပါးကိုသူပြုစုလုပ်ကျွေးနေတဲ့အကြောင်းဆောက်တဲ့အခါဘုရားရှင်ကိုရောင်မြတ်ကြီးကဘိက္ခုယဟန်တာတုကောင်းလေကွာတာတုကောင်းလေစွာလို့မိမကိုလှုပ်ကြွေးတဲ့ယဟန်ကိုမြတ်စွာဘုရားသာရုခေါ်တော်မူတယ်။ဘာပြုပါလိမ့်မလဲဗျာ။ဘာကြောင့်သာရုခေါ်တာလဲ။ဒီမိဘနှစ်ပါးကိုလှုပ်ကြွေးလို့ဘုရားရှင်ကိုရောင်မြတ်ကြီးသာရုခေါ်တော်မူပါလေ အဲဒီကဘုရားကြီးကိုရောင်မြတ်ကြီးကချက်တာတဲ့တင်းနေမိဘများကိုလှုပ်ကျွေးခဲ့တာမဟုတ်ဘူးတဲ့ငါဘုရားလေးပဲလူတွေကြီးသာဖြစ်စဉ်ခါကာလကဒီလိုပဲမိဘနှစ်ပါးကိုတကြီးရွယ်အိုးဖြစ်တဲ့မိဘနှစ်ပါးကိုငါဘုရားပြုဝလှုပ်ကျွေးခဲ့တယ်လို့ဘုရားရှင်ကိုရောင်မြတ်ကြီးမိတ်ရှိပါလေဒီကမှာကျမ်းတော်များရဲ့စောက်ထားခြင်းအရဘုရားရှင်ကိုရောင်မြတ်ကြီးဟာအတိတ်အကြောင်းကိုပြန်ပြီးတော့ဟောကြားပြီးတော့မူပါလေ ဒီတော့ဘုန်းကြီးတို့အနောင်တို့ဟာဒီသာဖြစ်စေအချိန်ခါကာလဖြစ်ပါဆရာတော်ကြီးမဗရမင်းငင်းပြနေတဲ့အချိန်ခါကာလမှာအဲဒီမြို့ရဲ့အရှင်းရောက်ရံမှာတာလိတိယာဆိုတဲ့အမည်ရှိတဲ့ခုံနာရွာကြီးတရွာရှိပါအဲဒီရွာရဲ့အရှင်းရောက်ရံမှာပဲမကဒလေတော်ကြီးအင်မတန်မှကြီးကျယ်တဲ့မကဒလေတော်ကြီးဖြစ် အဲ့ဒီလေတော်မှာကောတိယခောတံလို့အမည်ရတဲ့သာလိတိယရွာမှာနေတဲ့ပုံနာကြီးအဲ့ဒီပုံနာကြီးကသူပိုင်ဆိုင်တဲ့ပေတထောင်မြအတိုင်းရှိရှိတဲ့လေကြီးကိုတလေးသဘာတွေစိုက်ကျိုးရဲ့အဲ့ဒီတလေးသဘာတွေစိုက်ကျိုးလို့ကောက်ပင်ပြီးထားပြီးတော့လာတဲ့အချိန်ကာလမှာအဲ့ဒီကလေးလေတော်ကြီးကိုစောင့်ရှောက်ဖို့ရာအတွက်အဲ့ဒီမှာ အဆောင်အရှောက်ကိုထားခဲ့ပြီးတော့တူနာကြီးကတော့ဖြင့်မိမိနေထိုင်ရာဖြစ်တဲ့သာလိကြီးရဲ့ပုံနာရွာကိုပဲပြန်ပြီးတော့နေပါတယ်။အဲဒီတလေးလေတော်ကြီးရဲ့အရှိမြောက်ရမှာ တခုသောကြောင်ကြီးမှလည်းပဲလက်ပံတော်ကြီးတော်ရှိပါလေ။အဲလိုကြီးကျယ်တဲ့လက်ပံတော်ကြီးအတွင်းမှာညာပြာလာစွာသောကြီးသားကြီးတဲ့နေကြတယ်။ အဲဒီကျေးဇူးတွေထဲမှာဘုရားအလောင်းတော်ဟာအဲဒီကျေးဇူးကြီးရဲ့သားတော်အဖြစ်နဲ့အဲဒီယောဂတော်ကြီးအတွင်းမှာပဲနေပါလေ။ဒီနေ့ဝိရနှစ်ပါးအသက်ရွယ်ကြီးရင်ပြီးတော့ကိုမဲမစွမ်းရှိလာတဲ့အခါကာလကြတော့သားတော်ဖြစ်တဲ့အလောင်းတော်အဲဒီကျေးမင်းဒီလက်ဗန်တော်ကြီးအတွင်းမှာရှိတဲ့ ဒီသာအပေါင်းကိုအုပ်ချုပ်ဖို့ရာအတွက်မိဘများကလွှဲအပ်လိုက်တဲ့ဇာကနာကြတော့အာလုံးကြီးသားရဲ့နေရည်ဆိုင်ရည်စားရည်တောင်းရည်ချမ်းသာရည်အာလုံးဟာခြင်းင်းရဲ့ပုံမှာမူတည်သွားပြီလောင်းတော်ခြင်းင်းပုံမှာဒီကမှာဘေရဒေတာဟာဘယ်မျိုးဘေရောဘေကနာမှာဘယ်နာပိုင်းမှာမိုးလေးချိန်ကာကလာမှာဘယ်လိုအတိနန်းကြီးပေါ်ရင်ဘေရဆောင်းလေးချိန်ကာကလာမှာဘယ်လိုအတိနန်းကြီးပေါ်ရင် ဒီနေရာဒေသနာမှာတော့ဖြင့်မိဂါကာလမှာဘယ်လိုအသီးနှံတွေပေါ်ရဲဆိုတာကိုတခါလေလေ့လာတာပြီးတော့အထောက်တော်များနဲ့လွတ်လွတ်ပြီးတော့ကြည့်ကြပါလေအဲလိုထောက်တော်များလွတ်ပြီးကြည့်တဲ့အခါကျတော့အဲ့ဒီနေရာမှာဒီလိုအသီးနှံတွေပေါ်နေပြီဆိုရင်နောက်ပါရွှေရန်အဲ့ဒီခြေသားများနဲ့တွန်းပြီးတော့သတ်တော့ကြတယ်ယခုလည်းအဲ့ဒီဘေဒကောင်များရှိတဲ့ကလေးလေတော်ကြီးကို အထောက်တော်လွတ်ပြီးရှိလိုက်တဲ့အခါတလေးသမားတွေမှည့်ရင်နေပြီဆိုတာကိုသိတာနဲ့လေအလောင်းတော်ပြင်းပြင်းဟာမိမိမိရဲ့အချွေဉာဏ်ပြိတ္တအားလုံးကိုယူစီပြီးတော့အဲ့ဒီတလေးလေတော်ကြီးမှာလာပြီးတော့စားတော့ပါတယ်။တလေးသမားတွေစားတော့တဲ့အခါမှာအားလုံးတော်ခြေပါများကတော့စားတော့ပြီးပြီဆိုရင်ဇာဝထပြီးပြန်ရတယ်။အလောင်းတော်ပြင်းပြင်းကတော့ရှင်နှုတ်ပြီးနဲ့ရနိုင်သမျှစားပြီးပြီဆိုရင်တလေးသဗ္ဗနာနေကိုတခါလေးကက်ချာကက်ချာယူပါနဲ့။ မိမိသားလို့ဝါယုံနေမဟုတ်သေးဘူးနှုတ်ပြီးရတခါလေရနိုင်တယ်များမိမိကဘာမိမိရဲ့နှုတ်ပြီးရမှာဆန့်နိုင်တယ်များဒီလိုသဘောတရားတွေကိုကြိုက်ချပြီးတော့ယူတော့ချောင်းလို့လည်းမရလေတော့ပုံနာကြည့်တဲ့ပုဂ္ဂိုလ်အနေနဲ့ဒီဘက်ကနေချောင်းလိုက်ရင်ဟိုဘက်အနောက်ဘက်ကချောင်းလိုက်ရင်အရှိဘက်ပြန်ပြီးစားကြအရှိဘက်ကချောင်းလိုက်ရင်အနောက်ဘက်ပြန်စားကြတောင်ကလျှောက်လိုက်ရင်မြောက်မြောက်ကလျှောက်လိုက်ရင်တောင်ဆိုတာလူဘယ်လိုမှဒုတိယတည်းနိုင်ရအောင်မလျှောက်နိုင်ဘူး အထူးအားဖြင့်စားယုံနေမှုပဲနဲ့နှုတ်သီးများနဲ့တခါလဲဆိုပဏာနေကက်ချက်ကိစ္စသွားတော့ရှားရင်ဘယ်နှံတောင်းမှမရှိပဲနေတော့မေးအေးရောလေပိုင်ရှင်ပုံနာမိမိပုံမှာအပြစ်တင်လိုက်လေဆိုပြီးတော့လေပိုင်ရှင်ထံမှာတွားပြီးတော့အဲဒီမှာနေကောင်းဖြစ်တဲ့ပုံနာကနေပြီးတော့တွားပြီးတိုင်ပါလေတလေးလိုတော်ကြီးမှာတော့ဖြင့်အဲဒီမှာကောက်ကဘာပဲလေခြေသားကြီးညောင်များလာစွာတော့ပြေကိုကြီးလမ်းလာပြီးတော့စားတော့နေတဲ့အကြောင်း အဲဒီမှာထူးခြားတာကအင်မတန်မှကြီးမားတဲ့ခြေသားကြီးအင်မတန်ကြီးမားတဲ့ခြေသားကြီးကစားရုံနဲ့အားရခြင်းနဲ့မမီပဲနဲ့စားလို့ဝါပြီဆိုရင်နှုတ်ပြီးရမ်းနဲ့ရနိုင်တဲ့ညသရဏမီကိုတခါလေကြိုက်ချီပြီးတော့သွားတဲ့အကြောင်းလေဆောင်ပုံနာကနေပြီးတော့လေရှင်ပုံနာကိုတိုင်တဲ့အခါကဏ္ဍကြတော့အဲဒီမှာလေရှင်ဖြစ်တဲ့ပုံနာကနေပြီး အဲဒီသရဏံလေးကိုပြည့်ပြတ်ပြီးတော့ယူဆောင်သွားတဲ့ခြေသားကြီးကိုအသက်ကိုမထိခိုက်စေပဲနဲ့တင်ကျုပ်ဝင်နေပြီအောင်မဖမ်းနိုင်ဘူးလားလို့မိပါတယ်အဲလိုမိရဲ့ကာကလကြတော့ဟိုလေတော့ဖြစ်တဲ့ပုံလားကကျုပ်ဝင်နေသူရအောင်မိအောင်ဖမ်းနိုင်တဲ့အကြောင်းပြောရဲ့ကာကလကြတော့ကောင်းပြီဒီလိုဆိုရင်အဲဒီသရဏံလေးကိုကတ်ချပြီးတော့ခြေသွားတဲ့ အဲ့ဒီကျေးဇူးကြီးကိုတင်ဟာတဲ့ရှင်ရဲ့နဲ့အသက်ရှင်ချမ်းရှိစွာနဲ့ငါဆံကိုရအောင်ရှိခဲ့ပါဆိုပြီးတော့အဲ့ဒီမှာလေပြင်းပုံနာကြီးကနေပြီးတော့အဲ့ဒီလေကောက်ပုံနာကိုမှားလိုက်တဲ့အခါကဏ္ဍကြတော့လေကောက်ပုံနာဖြစ်တဲ့ပုဂ္ဂိုလ်ကဒီလောင်းတော့ကျင်းကျင်းကြီးဆင်းတဲ့နေရာကိုနေ့စဉ်လေ့လာတယ်ဒီနေ့ဒီနေရာမှာဆင်းလို့ရှိရင်နောက်တစ်နေ့ဒီနေရာမှာဆင်းနေမှန်းဆကြည့်

အဲဒီလောင်းတို့ပြင်းပြင်းကြီးဆင်းလာတာနဲ့တကယ်နဲ့ချင်းအဲဒီမှာတနေ့တော့ကျော်ပင်မိသွားကျော်ပင်မိတဲ့အခါကလည်းကြတော့လောင်းတို့ပြင်းပြင်းကြီးစဉ်းစားရင်ငါတကယ်လို့လားဒီအန္တရာယ်ကျုံနေပြီဆိုတာကိုအတန်ပြေးပြုတ်လိုက်လို့ရှိရင်တဲ့သူ့ရဲ့ခြေကပေါင်းဟာအစာမစားရပဲနဲ့လက်ချက်ပြီးပြန်ပြေးကြလိမ့်မယ်အဲလိုငါအချိန်မပြည့်အနေအချင်းနေမှဖြစ်မယ်ဆိုပြီးတော့မိမိ ရန်သူရဲ့ကြော်ဝင်းမိနေတာကိုအတိမပေးပဲအတန်မပေးပဲနဲ့ငြိမ်ပြီးနေလိုက်တယ်အဲ့မှာခြေသားတွေစားကြတော့ကြအားလုံးဝပြီခြေသားတွေဝကုန်ရပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာအလောင်းတို့ကြီးနေကနေပြီးတော့ဘေးရန်အန္တရာယ်ကျုံနေပြီဆိုတဲ့အတန်လုံးနဲ့အတန်ပေးလိုက်တယ်ဆိုရင်လည်းအားလုံးခြေသားတွေထပြန်သွားကြတယ်အဲ့လိုခြေသားတွေပြန်သွားတဲ့အခါကဏ္ဍကြတော့မှဒီကလေကောက်ပုံသားကနေပြီးတော့အဲ့ဒီမှာကြုံဝင်းမှာလာပြီးတော့ရှုပ် ဖြစ်ပြီးတဲ့ကာကလကြတော့ဒီကျေးသားကိုကိုယ်ပိုင်ပြီးတော့လေရှင်ပုံနာကံမှာသွားပြီးတော့အနံ့လေအဲလေရှင်ပုံနာကံသွားအနံ့တဲ့ကာကလကြတော့လေရှင်ပုံနာကြီးဟာအလောင်းတို့ကျေးသားကိုမြင်လို့တည်းဆိုရင်လည်းတကယ်ကိုတာရင်းနဲ့ကိုဖြစ်တဲ့စိတ်ကြီးဖြစ်တယ်။သမတမကြီးမားအရင်ကျေးသားကြီးဟာတခြားတခြားကျေးသားနဲ့မတူဘူးတဲ့။တောင်းကြီးတဲ့ကိုပဲအမတန်မှကြီးမားတယ်တဲ့။ လှုပ်သီးကနေရင်းနေတယ်လို့မျက်လုံးကနေပဲရင်းနေတယ်။နောက်ပြီးတော့ဒီမှာလေရင်းကနေပဲလေရင်းသုံးရင်းနေအဲဒီမှာရင်းနေပြီးတော့နေတယ်။ခြေထောက်တွေဆိုတာလည်းပဲအားလုံးရင်းပြီးတော့အင်မတန်ကိုလှပပြီးတော့နေတဲ့ခြေသားကြီးဖြစ်တယ်။အဲဒီခြေသားကြီးမြင်လိုက်တဲ့အခါကဏ္ဍကျတော့ပန်းရဲ့ကိုရှိခင်းနေအဲဒီမှာလေရှင်ပုံနာကံမှာဟိုကနေတော့ပုံနာကခြေသားကြီးပြေးလိုက်တဲ့အခါကျတော့အဲဒီခြေသားကြီးကိုရင်းဝင်မှာပိုက်ပြီးတော့ပုံနာကနေပြီးတော့အလောင်းတော်ကျင်းမင်းကိုမေးပါတယ်။ ဥဒ္ဒရဏနုအင်ေတံတုဝဧသောတရံဝတ္တဥဒ္ဒရဏနုဥဒ္ဒရဏုနအင်ေတံတုဝဧသောတရံတဝဘုဒ္ဓဝါသာမေယတကာမံတုံတိနာဒါယကိစ္စတိဒုဝါအမောင်းကြည်တာအင်ေတံတဝဂုံတော်ကြည်တာတို့အားဘုဒ္ဓရာနုနာအတိုင်းအရှင်ရှင်တော်ဝံရှိဟုငါအောင်မိပါ၏ တဝံမောင်ကြည်သာဤဥဒေရံဟောတဝံမောင်ကြည်သာဤဥဒေရံဝံဒီဧသောတရံလွန်တော်ဝံဖြစ်ရောက်လေတကားဖြစ်ဒီမှာကြည်သာဤကိုရင်းဝင်းမှာပိုက်ပြီးတော့မောင်ကြည်သာတဲ့လက်ချတော်ကြည်သာဤရဲ့ဝံမှာတော့ဖြစ်အတိုင်းအစီရှိတဲ့လူငါသိတယ်အမောင်ကျေးသာရဲ့ဝမ်းကြီးကတော့ဖြင့်လုံစွာမှကျေးကျေးပြီးတော့နေတဲ့လူငါသိပြီးတော့နေတယ် ဒါကြောင့်အင်းရှင်လံတဘာကုံတော်ရှိတော်တို့ဤအင်းရှင်လံတဘာကုံတော်ရှိတော်တို့ဤဥဒရာနုနာတိုင်းအရှင်ဤရှင်တော်ဝါစီဟူငါအောင်မိပါ၏ဓမ္မမောင်ရှိတော်ဤဥဒရာဝန္တိဧဇောဒရာလွန်တော်ဝါဖြစ်အောင်လေတကားဒါလီတမီးတဘာတို့ကိုဒါလီတမီးတဘာတို့ကိုယတ္တကမအလိုရှိတိုင်းဘုဒ္ဓဝါစသည်၍ ဒုံလီနာလှုပ်တိပြခြင်းအာဒါယယူ၍ဒီသတိသွား၏ဒုဝါအမောင်จิตာဒုဝါမောင်จิตာတက္ကတုလပံတော်၏အတွင်၌ကုဒံဗန္ဒာဝိထည့်ပြီးတော့တန်နိုင်တဲ့ဗန္ဒာကြီးကြကိုဘုရေတိနုပြည့်စေသလောဒုဝါအမောင်จิตာဒုဝါမောင်จิตာတည်တင်းသည်မယံကနှင့်ဝိရဏုယံတို့ဖြစ်ခဲ့လေသလော ဓမ္မအမောင်းကြည်တာဘုဒ္ဓမီအတော်တင်ဒီဧကဤဖြေကြပါလေလောဘုဒ္ဓမီအတော်တင်ဒီမိငါဧကဤဖြေကြပါလေလောတာလင်းတလေးစဘာကိုတာလင်းတလေးစဘာကိုကုဝေအဘေယ၌မိဒာတိသူမိသိသိ၍သာပါလေသည်အမောင်ကြီးတာအခြားအခြားသောကြည်ပါရီကတော့ပြင်းမိရဲ့ဝမ်းဝါယုံသာသတ်တော့ပြီးတော့ပြင်းရ၏ အမှန်ကြီးတဲ့ကတော့ဖြင့်ဝမ်းဝါယုံနဲ့အာရတိနေမနေနဲ့နှုတ်တရားဖြင့်ငါရဲ့တလေးသမားနှမ်းလေးကိုကတ်ချီကတ်ချီပြီးတော့ယူသွားရင်ဒီတော့အဲဒီလိုကတ်ချီပြီးတော့ယူသွားရဲ့တလေးသမားနှမ်းလေးကိုဒီမှာတူလောင်သိသိထားဖို့ရအတွက်ဗန္ဒာကြီးကြရည်များရှိပြီးတော့နေသလားဘုန်းသားကြီးကမေးတယ်ဓမ္မမဟုတ်ကျွန်ုပ်ရဲ့စီဝါလလဘာရီပြည့်စည်လို့တဲ့သံဃာဖြင့် ကျွန်ုပ်နေမျိုးသူရံပဲအနေအချင်းသင်ဟာရံပဲညာဖြစ်လာလေရောသလား။ဗန္ဒကြီးကြမရှိလို့ရှိရင်သဗ္ဗနာမျိုးကိုကပ်ချီပြီးတော့ပြည့်စည်လို့ရသန္တာချင်းကပ်ချီဖြတ်တော့ပြီးတော့ပြည့်ပြန်နေရောသလားတဲ့။အမောင်ကြီးပါတဲ့စိတ်ကိုကျွန်ုပ်နေပါမယ်။အဲဒီကပ်ချီပြီးတော့သွားတဲ့အဲဒီသဗ္ဗနာမျိုးကိုသင်ဟာသာလီလမေသမေသဘာနာကိုကိုယ်ဤအဘေယနိုင်မိတာတိသူမိသိမိမိသာပါဒနိ။ အဲဒီကျွန်ုပ်ရဲ့လေတို့တွေကကြိတ်ချီပြီးတော့ဆိုပြီးသွားတဲ့တလေသောနတ်လေးကိုသင်ဟာဘေးရပိဌာနမှာဒုံဒီသိသိပြီးတော့ထားပါတလေလို့ဒီလိုပုံနာရင်လေးခါကဏ္ဍကြတော့အလောင်းတို့ပြင်းနေမှနေပြီးတော့နာမီဝေရတရားတတိကုဋ္ဌမရှင်နဝိဇတိဒီနာမုဇာမိနာဓမ္မိတပ္ပတောကုဋ္ဌအသိမလေး ဣဒိတိတတနိဒာမိဧဝံဇာနာဟိကိုတိယဓမ္မနာဥလေရှင်ပုံနာတိနေငါတရားသိနေတတိအတူရဝဝေရန်ယံမေတိရိအတ္တဖြစ်ရပါ၏ဒီပုံနာဤတဲ့ကျွန်ုပ်နဲ့သင်နေရံပဲလည်းမဟုတ်ပါဘူးတဲ့ ယံပင်မဟုတ်တဲ့အတွက်သိရဲ့သဘာဝကိုပြည့်လို့ပြည့်စည်နေရခြင်းကျွန်ုပ်ပြည့်စည်သည်မဟုတ်ပါနဲ့မကြံငါကုတ္တံဟောဤသဘာဝကိုသူမိသိနေတတ်ဖို့ရပန္နာကြီးကြသည်နဝိသေတိမရှိယောအမှန်မှာသိရဲ့သမီးလေးတို့ကနေဒီလိုကဲရှိသွားတဲ့တလီသွားသံတွေကိုကျွန်တော်ဟာခြေလာဖြစ်တဲ့အတွက်ကြောင့်မို့ဒိဋ္ဌိဓာတ်ဖို့ရအတွက်ပန္နာကြီးကြနဲ့တောက်လို့ပြီးတော့ထားတာမရှိပါဘူး ဒီလိုဒီသမဏလေးဘယ်မှာထားရလဲသူဟာယဟမာတိဤနံမြေအောင်ကိုမုံစာမီစတဲ့ဖြင့်လွတ်စေဘာမှပြင်းနေအောင်လေးရှိပြီးတော့နေပါလေအဲဒီပြင်းအောင်မြေအောင်လေးကိုငါပြန်ပြီးတော့ဆက်နေပါလေဒီနံမြေလေးကိုဓမ္မီတိချာရပါပြီ ကျွေးကြီးအောင်လေးဆက်ရတယ်လို့ငါမှကျွေးအစ်စ်လေးဆက်ရပါသေးတယ်တဲ့ဒါရဏဆိုတော့ကောတာသိမ္ပလီလက်ပံတော်သို့သမ္မာတော်ရောက်၍ဝိဒိတိအစင်လိုက်သောဥစ္စာရွှေအိုးကိုလည်းပဲဒါဒါဒုလပံတော်၌နေခြင်းနိဒိတိအစင်လိုက်သောဥစ္စာရွှေအိုးကိုလည်းပဲနိဒာမိမြှုပ်နှံရပါ၏ လက်မှန်တော်ရည်ဖြင့်မှလည်းပဲဆင်လိုက်အမြဲဖြင့်ဥစ္စာရွှေဥကိုလည်းပဲပြင်းနှံပြီးတော့ထားရပါသေးတယ်တဲ့။ဒါကြောင့်ကောတိယကောတိယနေဖြစ်တော်လေးခြင်းပုံနာကြီးဤဟောဤဒုသနာဤတိပါလိနော။အဲဒီမှာလောင်းတော်ပြင်းနေကနေပြီးတော့လေးခြင်းပုံနာကြီးတဲ့။ဒီလေတော်တွေကတလေးကမဏန်တွေကိုဒီနေ့ကျွန်ုပ်မျိုးသူရင်တဲ့အနေအားဖြင့်မရှိခဲ့တဲ့အတွက်ကြောင့်ပြည့်စုံပြီးတော့နေဆန္ဒနဲ့ ဒီတဏှိသဝနာလေးကိုတော့ပြခြင်းမဟုတ်ပါ။ယောဂီတော်ကျွန်ုပ်မှာသိတာဖြစ်နေတဲ့အတွက်ကြောင့်ဟောဒီသဝနာလေးကိုတိုးလောင်းသိပြီးတာကိုရတဲ့လေးပဲဗန္နာကြည့်ကြလေဆောက်လုပ်ပြီးတော့မထားခဲ့ပါ။ဒီတော့ကျွန်ုပ်ကြည့်ယူသွားရင်အဲဒီတဏှိသဝနာလေးဘာလို့တားလဲလို့ဆိုရင်ဤနမောဇာမိကျွေးမြောင်ကိုလည်းကျွန်ုပ်သိသပြီးတော့နေရပါရဲ့။ ဒီနန်းတည်းလေးခြေတကိုလည်းကျွန်ုပ်ဆန့်နေရပါရဲ့သမ္မတောကောတံသင်္ကိနိဒိဋ္ဌိတတ္တမိရဟာမိအစဉ်လိုက်အနေအားဖြင့်လပံတော်ကြီးအတွင်မှာရွှေအိုးနဲ့မြင်ရပါရဲ့လို့ဒီလိုဖြေချလိုက်တယ်နံပါတ်1ကျွေးအောင်ဆက်ရပါရဲ့ဘာလို့ရပါလိမ့်မလဲ အဲဒီမှာလောင်းတော်ကြီးလေးကနေပြီးတော့နာမတည်အနေအချင်းကျွန်တော်ဟာရှိအောင်လေးဆက်နေရပါတယ်ကျွန်တော်ပုံမှန်ကျွေးရရှိနေပါတယ်အဲဒီကျွေးရကိုကျွန်တော်ဆက်ပြီးတော့နေရပါတယ်နောက်နံပါတ်လေးအနေအချင်းကျွေးတယ်လေးရှာရပါတယ်ပါဆက်ရတာလေးနံပါတ်လေးအနေအချင်းကျွေးတယ်လေးရှာပြီးတော့ထားရပါသေးတယ်နံပါတ်3အနေအချင်းလေးလက်ပံတော်ကြီးထဲမှာရွှေအိုးလေးပြပါပါသေးတယ်။ဖန်ပြပါတာလေး။အဲဒီ တာဝန်ကြီး၃ရပ်ကိုကျွန်တော်ထမ်းဆောင်ပြီးတော့နေရပါလေလို့ဒီလိုခြေချလိုက်တဲ့အခါကလည်းကျတော့ပုံနာကြီးဘာမှနားမလဲခြေအောင်ဆိုင်ရတယ်ဆိုတာလည်းသူမသိပါခြေစီတေချရတယ်ဆိုတာလည်းသူမသိပါခြေုံမြုပ်နိုင်တယ်ဆိုတာလည်းသူမသိပါအဲဒီလိုမသိတဲ့အတွက်ကြောင့်မို့ရှင်းရှင်းလင်းလင်းသိနိုင်လို့ရတဲ့ကိရိတံတိဣနန္ဒနာဣနမောခောသကိရိတော် နိနိရဏမေကာယိယထပါသဗမောက္ခတိသူဟာမောက္ခိတာတေတိဣနာဒါနာချွေမိသိခြင်းဒီသိစာရခြင်းဒီကိလေသာအဘယ်လိုသဘောရှိပါသနည်းချွေစာရရေဆိုတာကျွန်ုပ်နားမလဲပါအဲလိုချွေစာရရေဆိုတာဘာကိုဆိုလိုပါသလဲတဲ့ဒေဝိယဣနာဒါနာကျွေးမိသိကြရခြင်းဒီကိလေသာဘဲသို့သဘော ချွေးဤသေးခြင်းသည်ဘယ်သို့သဘောရှိပါသနည်းဤနာမောခောသာချွေးဤစားခြင်းသည်ကိရိတော်ဘယ်သို့သဘောရှိပါသနည်းအချွေးစားရရေဆိုတာဘယ်လိုသဘောရှိပါသလဲဤမိဒနာဧကံဤဤမိဒနာဥစ္စာချွေးဟုတို့ကိုမြုံနှံခြင်းသည်ကိရိတံဘယ်သို့သဘောရှိပါသနည်းမင်္ဂအာဧကံဤရှင်းရှင်းလင်းလင်းသိအောင်သိသိရအောင်မိန့်ကြတော်မူပါ အကာကျုတို့ပံကြသည်ရှိသောပါတာကျုပ်မြမပမောကတိလွတ်လကံတကယ်လို့ကျွန်ုပ်ကိုယ်တော်ပေါအောင်နံလျောင်းရှင်းလင်းပြောဆိုပြီးတော့ပြီးလေဆိုရင်နဲ့တင့်ကိုဟောဒီကျွန်ုပ်လက်ထဲမှာမိနေတဲ့ကျိုးဝင်းကနေပြီးတော့တင့်ကိုလွတ်စေပါမယ်ပေါ့အဲဒီလိုဘုန်းကြီးကနေပြီးတော့မိတဲ့ကာကလာကြတော့ဘုန်းကြီးကအလောင်းတော်ကြီးမင်းကနေပြီးတော့အဇန္တပေကတရုဏဗုဒ္ဓကမစ္စကောတိယံ ဒီမန္တကပရိတံဒီတသမသေနဟိနန္တရေဖြေချမိကျွေးရကြလေဆိုတာဘယ်လိုခေါ်ပါလဲကျွေးအောင်ဆက်တယ်ဆိုတာဘယ်လိုခေါ်ပါလဲရွှေဟိုးမြုပ်တယ်ဆိုတာဘယ်လိုခေါ်ပါလဲဆိုတာနားလည်ဘောပေါအောင်နေအားဖြင့်အာဇနာပိကတရုဏဗုဒ္ဓကမကြကောတိယဣမံတတပရိတံတိတတမတေတံဣနန္တရေကောတိယကောတိယနွယ်ဖြစ်သောပုံနာကြီး မရှင်းငါအားကောတိယကောတိယလို့ဖြစ်သောအပုံနာကြီးမရှင်းငါအားအသတ္တပိကမရောက်သေးသောအရင်မရောက်သေးသောအတောင်အလက်မဆုံးရသေးသောသံငယ်တို့ရှိကုန်၏တရုဏာနုညံ့ကုန်သောအသတ္တပိကအသတ္တပိကတရုဏာအသတ္တပိကအရင်မရောက်သေးသော အကောင်ရှိကုန်၏အတောင်ရှိကုန်သောကရုဏာနုညာကုန်သောဗုဒ္ဓတာသံငယ်သမီးငယ်တို့သည်တန်တီရှိကြပါ၏ကုန်၏ကျွန်ုပ်မှာတန်ငယ်သမီးငယ်လေးတွေရှိပြီးတော့နေပါ၏တဲ့ဒီတို့တန်ငယ်သမီးငယ်တို့သည်မင်္ဂကိုတတ္တတို့အတုပရိသန်ဒီမူ၏မြူကြပြီကုန်လတ္တဓမ္မတို့ကြောင့်တိလံတို့တန်ငယ်သမီးငယ်တို့အား ဒီနာကျွေးမီအတိတ်ကိုတည်းတည်းတည်းသိချရပါ၏လက်ကျင်ပုံလာကြီးတဲ့ကျွေးသိချတယ်ဆိုတာဟာတဲ့ဒီလိုမှအတောင်လက်မဆုံးသေးတဲ့တန်ငယ်လေးတွေသမီးငယ်လေးတွေအတောင်လည်းလေးနုညံ့ပြီးတော့နေလေးတဲ့တန်ငယ်သမီးငယ်လေးတွေရှိနေတဲ့ဒီတန်ငယ်သမီးငယ်လေးတွေအတောင်လည်းမဆုံးသေးတဲ့အတွက်ကြောင့်အစာရည်စားကိုကိုယ်တိုင်ရှားဝေးစားတော့ခြင်းကမစွန့်နိုင်ကြပါဘူး အဲဒီလိုကိုယ်တိုင်စားတော့ခြင်းကရှားဝေစားတော့ခြင်းကမစွမ်းနိုင်လေးတဲ့တန်ခေသမီးငယ်လေးတွေကိုတနည်းတစ်ချိန်မှာကျွန်ုပ်ကိုပြန်ပြီးတော့မွေးတော်မွေးနဲ့ကျွေးတော်ကျွေးတဲ့အနေအချင်းပြန်ပြီးတော့ဆက်အောင်အဲဒီအတောင်လည်းမဆုံးရသေးတဲ့တန်နဲ့သမီးငယ်လေးတွေကိုရှားပွေပြီးတော့ကျွေးမွေးနေရခြင်းအား ကုလဣနံတေဣနံတရေဣနံမိတိကိုတရေပြချရပါ၏အဲ့လိုကျွေးမွေးနေခြင်းအားဒါမိတိချရေခေါ်ပါ၏တန်ရဲ့သမီးငယ်လေးတွေကိုမိမိတို့အတောင်လည်းမစုံလေးတဲ့တန်ငယ်သမီးငယ်လေးတွေကိုကိုယ်တိုင်ကိုယ်ကြရှာဝေမစားတောင်းနိုင်နေတဲ့အဲ့ဒီခြေသားငယ်ခြေသားငယ်လေးတွေကိုအဲဒီဘာဖြစ်ဖြစ်တဲ့အလောင်းတော်ကျင်းကြီးကယခုလိုရှားဝေပြီးတော့ကျွေးမွေးနေခြင်းဟာ တဏှောသိက္ခာကာလမှာယုံရတဲ့ရဲ့ကြီးရည်ကြီးဆိုရင်ဒီမိကိုယ်တိုင်ရှားဝဲမစားတော့တဲ့အချိန်ကကာလကြလို့ရှိရင်အဲ့ဒီကျွေးတော်ကျွေးတဲ့မွေးတော်မွေးလေးတွေကိုပြန်ပြီးတော့ထပ်တဲ့အနေအချင်းယေရှုသအောင်ကျွန်ုပ်ကအခုကလေးကကျွေးတဲ့ချတဲ့အနေအချင်းသူတို့ကိုကျွေးတဲ့ချပြီးတော့ကျွေးမွေးနေရပါလေ။အဲ့ဒီမှာအလောင်းတော်ကျင်းနေနေပြီးတော့ ရှင်းရှင်းပြီးတော့ပြောနေတဲ့ကာကလာကြတော့လက်ရှင်ပုံနာဤစိတ်ကိုသဘောကျပြီးတော့ရှင်းနေဒီတော့ဒီဒီချတာကတော့ပြန်မှန်ပါပြီတဲ့ကျွေးဟောင်းဆက်တဲ့ဆိုတာကတော့ဘာကိုဆိုလိုပါသလဲလို့ပြပြန်တယ်ဒီကမ္မတပိတသမေဝုဒ္ဓဇိနကကတယောဂနာဒီလံတုံးဒေနဟာဒုနာမုံစီပုဗ္ဗကတံဤနံ ကိုရိယာကိုရိယာအနွယ်ဖြစ်သောပုံနာကြီးနေငါဤမတာတိတာသာမိဥပအဝရူရီဟောတာအရွယ်အားဖြင့်ရှိရပါ၏ကုန်၏လက်ရှင်ပုံနာကြီးတဲ့ကျွန်ုပ်ရဲ့မိဘနှစ်ပါးအလက်ရွယ်လေးဦးမင်းရဲ့ယောဂီတို့ကြီးနေကုန်ကြပါ၏စိတ်ကဦးမင်းညမိကုန်၏ ကတ္တယောဇနာလွန်သောအရွယ်ရှိကြပါပြီကုန်၏ကျွန်ုပ်ရဲ့မိဘနှစ်ပါးအသက်အရွယ်ကိုမင်းရောပြီးတော့အတောင်လက်တွေနဲ့ပဲချွတ်ပြီးတော့ကုန်ကြပါပြီတဲ့ဒေနာတို့မိဟုဘာဟုတို့အားဒုံဒေနာနှုတ်သည်ဖြင့်ဟာတုနာဆောင်နေ၍ဘုဗ္ဗဗေတံရှင်း၌ပြုအပ်ခဲ့ပြီးတော့ဤနာမီဟောင်းကိုမုံသေးသတ်တဲ့ဖြင့်လုပ်ခဲ့ရပါ၏ မိဘနှစ်ပါးကိုပြန်ပြီးတော့ကျွေးမွေးပြုစုနေခြင်းဟာမိမိတို့အပေါ်မှာငင်းစေတောင်းရကလေးဘဝကပြုစုလာရတဲ့ကျေးဇူးတရားတွေကျွေးမွေးလာရတဲ့ကျေးဇူးတရားတွေမွေးမြူလာရတဲ့ကျေးဇူးတရားတွေအဲဒီကျေးဇူးတရားတွေကိုမွေးကျေးကိုကျွေးကျေးကိုဆက်တဲ့အနေအချင်းအဲဒီကျွေးဟောင်းတွေကိုပြန်ပြီးတော့ဆက်နေခြင်းဖြစ်ပါရဲ့အခုရည်ကြီးရင်လို့အတောင်နဲ့တင်မဆုံးရတော့ အတောင်လက်တွေကချွတ်ပြီးတော့ကုံရတဲ့အတွက်ကြောင့်မို့ဟိုနေရာဒီနေရာပြန်တန်းပြီးတော့မိမိရဲ့စာရည်သာအမြဲတည်းကြည့်ရတဲ့အဲဒီကြီးတာဟိုကြီးတွေရှားဝေစားတောင်းလို့ရပါဦးမလားဗျာဘယ်မှမပြန်နိုင်တော့တဲ့အဲဒီမျိုးကိုဘာဦးများကိုဒီကတက္ကမတပန်းပြန်ပြီးတော့ကျွေးတုံကျွေးလေမွေးတုံမွေးလေအနေအချင်းပြန်ပြီးတော့ကျွေးကျေစုမွေးကျေစုတွေဆက်နေခြင်းကိုတာကျွေးအောင်သတ်တည်နေပါလေ။ဘာသတ်တည်နေပါလိမ့်မယ်။ ဒါလေးတွေကိုဘုန်းကြီးတို့ယောဂီများမှတ်သားသိကြပါလိမ့်ဘုန်းကြီးတို့မဟာမိဘဒီနေ့တစ်ချိန်မိဘဖြစ်လာတဲ့သာသမီလေးတွေလည်းရှိတယ်ဒီနေ့တစ်ချိန်မိမိတို့ဟာယခုသားငယ်သမီးငယ်ဖြစ်ပြီလည်းလို့လည်းဒီနေ့တစ်ချိန်ရတော့မိဟိုမဟိုတွေတပံပြန်ပြီးတော့မဖြစ်ရပြီဘူးလားအေးယခုအချိန်ကနေပြီးတော့မိမိတို့ကိုကျွေးမွေးလာရတဲ့ကျေးဇူးတရားတွေ မွေးရလာခဲ့တဲ့ကျေးဇူးတရားတွေကျွေးမွေးလာခဲ့တဲ့ကျေးဇူးတရားတွေမိဘရဲ့ကျေးဇူးတွေမရှိပေဘူးလားအဲဒီမွေးကျေးဇူးကျွေးကျေးဇူးတရားတွေသိတတ်တဲ့သာသမီတိုင်းသာသမီတိုင်းအတဲ့ရေကြီးလို့အိုမင်းမစွာဖြစ်ပြီးဆိုပါရင်အဲဒီမိဟူပါဟူများကိုပြန်လည်ပြီးတော့တပံပြုစုလုံကျွေးခြင်းဟာကျွေးအောင်ဆက်ပြီးဖတ်တတ်ပါလိမ့်မယ် ဒီတော့အဲ့ဒီကျွေးအောင်ကိုသာသမီတိုင်းသာသမီတိုင်းမဆက်တင်နေဘူးလားမိဘကျေးဇူးကိုသိတတ်တဲ့သာသမီတိုင်းဟာဒီလိုပဲကျွေးအောင်လေးကိုပြန်ပြီးတော့ဆက်တဲ့အနေအားဖြင့်အသက်ရွယ်ကြီးရင်းများရဲ့မိအိုပါအိုများကိုစားကျင်နာလေးတွေကိုကိုယ်တိုင်ပြုစုပြီးတော့ကျွေးမွေးပါသို့ကျင်နာလေးတွေကိုကိုယ်တိုင်ကိုယ်ပြဝဆင်ပြီးတော့ပြီးပါမကျင်မမှန် ယောဂဝိရဏရရှိပြီးတော့နေတဲ့မိဥပအုံများကိုနေရာတည်းရင်ကောင်းမှုစွာပြီးပြီးတော့ဖြည့်စုံလက်နဲ့ကိုပြီးရင်ပြီးအနေအားဖြင့်ပြုစုပါအဲဒီလိုပြုစုလုပ်ရင်းနေခြင်းဟာကျေးဇူးဆက်နေတာပါဆက်နေတာလေဒီကျေးဇူးဆက်နေတာဘုန်းကြီးတို့ယောဂီများအဲလိုကျေးဇူးတရားသိတတ်တဲ့သာသမီတိုင်းဟာဒီလိုပဲကျေးဇူးဆက်ရတယ်အဲ့တော့သာသမီတိုင်းရဲ့ကျင့်ဝတ်တရားတွေမှာရှိတယ်လေကျွေးမွေးမပြည့် ဆောင်ရွက်စီမံမွေးခံထိုက်စေလူများဝေ၍မွေးခံထိုက်စေလူများဝေ၍စောင့်လင်ညုံနွယ်အဲလိုကျွေးမွေးမပြည့်ဆိုတာကမိမိတို့ကိုနေစဉ်မိမိတို့ကိုယ်တိုင်ရှားပွေလုပ်တိုင်းမစားတော့မစားတော့တတ်စေရှိခါကာလကမိဘနှစ်ပါးကမိမိတို့ကိုမကျွေးမွေးခဲ့ပြီဘူးလားဗျာဒီလိုကျွေးမွေးလာခဲ့တဲ့ကျေးဇူးတရားသိလို့ရှိရင် အသက်ရည်ရှိရင်ကိုကိုယ်တိုင်းကိုယ်ကြမဆောင်ရနိုင်မချပွင့်နိုင်တဲ့မိအိုဖအိုများကိုပြန်ပြီးတော့မိမိတို့ကမချူးမွေးရပေဘူးလားဗျာ။ဟောဒါကြီးလို့မပြေဒါသာသမီများရဲ့ဝတ္တရား။ဆောင်ရည်စီမံတဲ့မိဘများဆောင်ရည်လုပ်ကိုင်နေတဲ့စီပွားရေးလုပ်ကစီပွားရေးတွေရုပ်မှုရေးတွေအလိုဘာသာရေးတွေသာသနာရေးကိစ္စအဝဝရေး မိမများလုတ်ကင်လာခဲ့တဲ့အဲ့ဒီအရေးကိုလည်းများတွေကိုမိမိကတပန်းပြန်ပြီးတော့မိသားရဲ့ကိုယ်စားဆောင်ရရမင်းစီမံရမင်းအဲ့ဒီလိုဆောင်ရစီမံမှုအလုပ်တွေကိုတားရတာဝန်နဲ့နော်မွေးကန်တိုက်စီတဲ့မိမများရဲ့လောကီအမွေးကိုလည်းခံလိုက်တဲ့သာသမီဖြစ်ရသည်လောကီအမွေဖြစ်တဲ့ပြည်စည်းဥစ္စာတိုက်တာရွှေငွေဓာတ်တွေကိုခံလိုက်တဲ့သာသမီဖြစ်တယ်လို့မိဘများက ဗုဒ္ဓဘာသာဝင်ဖြစ်လို့ရှိရင်ကြောင်းတကာဆိုရင်မိမိလေးရဲ့အဲဒီကြောင်းမွေကိုခံရမည်ဒီဗာမယယဟန်တကာဆိုရင်မိမိလေးယဟန်တကာမွေကိုခံရမည်ဒီဗာမတရားတကာဆိုရင်လည်းမိမိအဲဒီတရားတကာမွေကိုခံရမည်သိုးမွေကောင်းမွေလောကီမွေလောကုတ္တရာမွေအဲဒီအမွေကိုခံတဲ့သာသမီမဖြစ်တတ်ပြီဘူးလားဗျာနောက်ဒါရင်လားဆိုတော်မိပါများတဲ့ရဲ့ကြီးရင်လို့ ကွယ်လွန်သွားကြတဲ့ချိန်ခါကာလမှာလည်းပဲဘုရားရဲ့ကျေးဇူးတရားကိုသိတတ်တဲ့သာသမီများဟာအဲဒီကွယ်လွန်သွားတဲ့မိဘများကိုပဲလို့ကျေးဇူးဆက်ရမယ်။အမြတ်တမ်းဝေပြီးတော့ကုသိုလ်ကောင်းမှုပြုလို့အမြတ်တမ်းဝေပြီးတော့ကျေးဇူးဆက်ပါတဲ့အဲဒီလိုကျေးကျွေးကျေးဇူးတွေမွေးကျေးဇူးတွေသိတတ်တဲ့သာသမီတိုင်းသာသမီတိုင်းဟာအဲဒီဝတရားတွေတာဝန်တွေမတရားဘူးလားဗျာ။ နောက်ဒုက္ခနာပါသုံးအနေအပြင်ဣတိတတသကုဏခိနာတေကာပုဒုဝနာဒေဝံပုံညတိကောဓမ္မိဓမ္မိတေဟုပန္တိတာကောတိယကောတိယအနွေဖြစ်သောလေရှင်သုံးနာကြီးတတ္တတို့လက်ပံတော်ဤ၌ရှင်ရေတိတပါးဤဖြစ်ကုန်သော ခိနဘေကခိနဘေကကုံသောအတောင်ရှိကြကုန်သောကုံသောအတောင်ဆိုတာအတောင်တွေကတန်သွန်းနေတာလားကျွတ်ကုန်တာလားဒီလိုဆိုရင်အသက်ငယ်တာလားအသက်ကြီးတာလားအေးအသက်အရွယ်ကြီးရင်ညတွေအဲ့ဒီမှာနှစ်အိုကြီးတွေရှိလိမ့်မယ်ဒါကြောင့်ခိနဘေကကုံသောအတောင်ရှိကြကုန်သောဥဒုဗလာအလွန်အားနေကုန်သော ဘဂုဏမြစ်တို့သည်တန်ဒီရှင်းရှားရှိကြကုန်ပေ၏အဲ့ဒီလက်ပံတော်ကြီးရဲ့မှာအသက်ရွယ်ကြီးရင်လို့ဘုံမင်းမစွမ်းဖြစ်ပြီးတော့တောင်လက်တွေချုပ်ပြီးတော့အာအင်းတွေကုန်ခန်းပြီးတော့နေတဲ့ငှက်အိုကြီးတွေရှိတယ်အဲ့ဒီငှက်အိုကြီးတွေဟာတောင်လက်တွေချုပ်ပြီးတော့နေတဲ့အတွက်အာအင်းတွေနဲ့ကုန်ခန်းနေတဲ့အတွက်ကြောင့်မို့အစာရည်စာကိုယ်တိုင်ရှားစားလို့ရပါဦးမလားဗျာ အဲဒီလိုမရရင်မျက်ဝေးကိုလည်းပဲတေတံပုံညာတိကိုတံမိတံမိရိအဟုပန္တိတာဧတံတို့မျက်ဝေးတို့အားပုံညာတိကိုကောင်းမှုဖြင့်အလိုရှိသည်ဖြစ်ပြီးဓမ္မီပေးယူရပါ၏တံတို့ပေးလူခြင်းကိုတံတို့တို့ပေးလူခြင်းကိုပန္နိတာဘုရားသာကြည်တော်ဤရသူတော်ကောင်းတို့၏ ပါဏိတာတိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောပညာရှိသူတော်ကောင်းတို့သည်ဤတေအစဉ်လိုက်သောဥစ္စာရွှေအိုးဟူ၍အာဟုကောင်းစွာမသွေပြောဆိုကြလေကုန်တည်းအဲဒီမှာလောက်တော်ခြင်းနဲ့ငါနေပြီးတော့ကိုတိယလက်ရှင်ပုံနာကြီး ကျွန်ုပ်နေတဲ့အဲ့ဒီလက်ပန်းတော်ရဲ့အတွင်းမှာအသက်အရွယ်ကြီးပြီးတော့အမွေအတောင်တွေချွတ်လို့အာအင်းနေနေပြီးတော့နေကြရင်ခင်အိုကြီးတွေချွတ်ပြီးတော့နေပါလေအဲ့ဒီနဲ့အိုကြီးတွေကိုလည်းပဲပုဂ္ဂိုလ်မှာဘယ်သူကမှမကြည့်ဘူးမစောင့်ရှောက်တဲ့အတွက်ကြောင့်မို့ဒီနှစ်အိုကြီးတွေကိုလည်းပဲဆင်လိုက်အနေအားဖြင့်ဒီကံလူတန်းပြီးတော့ရွှေအိုးလည်းမြုပ်ရပါ၏ လှူဒန်းနေခြင်းကိုပါလုပ်တယ်ခေါ်ပါလိမ့်မယ်။ရွှေအိုးမြုပ်ပြီးခေါ်ရင်ဒီကနေ့ရွှေမင်းဝန်သာသနာရေးသားမှာတတိဒုတိယဝိပဿနာတရားတွေကိုရှုပွားအားထုတ်နေကြတဲ့ယောဂီသူတော်တန်ခါတော်ရှင်များများနဲ့ဆရာကြီးဆရာလေးယောဂီသူတော်ရှင်တွေကို အာယုံသွားနေနေသွားနေစက်ကလူတန်းနေခြင်းဟာဖာလို့နေကြတာလေရှင်နေဝသာသနာရေးတမသာသနာပြုလုပ်ငန်းတွေဖြစ်တဲ့အဆောင်အဦကြီးတွေစောစားကြောင်းကြီးတွေစောက်ထုတ်တဲ့နေရာမှာစွန့်နိုင်တဲ့မြတ်လူတန်းနေခြင်းဟာဖာလို့နေကြတာလေရှင်အိုးမြုပ်နေကြသည်ဒါကြောင့်အဲဒီအလောင်းတော်ကြည်မင်းကလည်းပဲရှင်အိုးမြုပ်တဲ့နေအပြင်အဲဒီလက်ပံတို့ကြီးထဲမှာ စာရည်သာရှားဝေမစားတော့နိုင်ပြီးတော့မစားတော့နိုင်တဲ့ဒုက္ခရောက်နေကြတယ်။သူ့ရဲ့မျက်မှောက်မှာဒုက္ခရောက်နေကြတဲ့အဲဒီခြေအိုကြီးတွေကိုလည်းပဲမိမိရဲ့နှုတ်တရားဖြင့်ကြိုက်ချီလာတဲ့သောဏတွေကိုမြဝေပြီးတော့ကျွေရမွေးရလူဒဏ်ရခြင်းဟာဒါရွှေဝုံမြုပ်နေပါလိမ့်။ဒီတာဝန်ကြီးတုံရကိုသူထမ်းဆောင်ပြီးတော့နေပါလေတဲ့ဣတိသမိန်ဣတိသမေဣနန္ဒာနံဣနာမောက္ခောသဣတိသော ဒီနိဒနာမေကမိဧဝဇနာဟိကောတိယကောတိယကောတိယငွေဖြစ်သောလေရှင်ပုံနာကြီးေငါဤဣနာဒါနာနိပေจิတိဤတံဤသို့သဘောရှိပါ၏ဤနာမောကောတံဤလူမီမှလွတ်ရခြင်းတိဤသောဤသို့သဘောရှိပါ၏ ဝိရိနိရာဏဥစ္စာရွှေအိုးကိုမြုပ်နှံခြင်းသည်ဧတံဤသို့သဘောရှိပါ၏ဤသည်ဤလိုအဟံငါပြေကာမိချပါ၏ဧဝံဤသို့ကြားသောအတိုင်းတွင်တင်သည်သာနာဤသိပါလိလောကျွန်ုပ်ဟာအဲ့ဒီတာဝန်ကြီးသုံးရပ်ကိုထားဆောင်ပြီးတော့နေရတဲ့အတွက်ပြီးရင်ကလေးလေးတို့တွေကကလေးစဘာနံတွေကိုကျွန်ုပ်ဝမ်းဝါယုံနေမကပဲနဲ့ လှုပ်ပြီးပြန်ကနေယူဆောင်ပြီးတော့သွားခြင်းဟာတဲ့ကျွန်ုပ်ဒီသမဏန်လေးကိုပညာကြီးကြဆောက်ပြီးတော့တူလောင်ထားတာလည်းမဟုတ်ပါဒီနေ့ကျွန်ုပ်လူသူရံတဲ့အနေအချင်းမဟုတ်တဲ့အတွက်ကြောင့်မို့တဲ့ရဲ့ပစ္စည်းဥစ္စာတွေပြည့်ရာပြည့်ကြောင်းပစ္စည်းရာပစ္စည်းကြောင်းအနေအချင်းဖြစ်ပြီးတဲ့အနေအချင်းသမဏန်လေးကပ်ပြအချင်းမဟုတ်ပါကျွန်တော်ဟာကျွေးပြီးရှားရဲ့အနေအချင်းတန်ငယ်သမီးင ရောင်ကျတဲ့အနေအချင်းနဲ့ပဲမိဥပဝုံရကိုကျွန်တော်ချွေးမွေပြီးတော့နေရပါရဲ့။ရွှေဝမြုပ်တဲ့အနေအချင်းနဲ့ပဲဒုက္ခရောက်ပြီးတော့နေကြရဲ့ချွေးဝကြီးများကိုလည်းပဲကျွန်တော်အစဉ်တိုင်းအနေအချင်းလူတန်းနေရပါသည်။တာဝန်ကြီးပဲနေရပါလိမ့်မယ်။အဲဒီမှာလောင်းတော်ပြင်းမင်းကနေပြီးတော့တာဝန်ကြီး၃ရက်ကိုတန်းဆောင်နေရတဲ့အကြောင်းကိုအဲဒီမှာပြောကြလိုက်တယ်။အဲဒီတာဝန်ကြီးတန်းဆောင်ရတဲ့၃ရက်လေးကိုမှတ်သားလို့လေအောင်ဒီမှာသံပုတ်လင်္ကာလေးဆိုကြည့်ရအောင်နော်။ သာသမီယေရဏလုံချွေရာချွေတိချသည်မှတ်လေပါသာသမီယေရဏလုံချွေရာချွေတိချသည်မှတ်လေပါ ရှာကျွေးမွေးရာကျွေးဟောင်းသတိမှတ်နေပါမိဘနှစ်ဖြာကျွေးမွေးရာကျွေးဟောင်းသတိမှတ်နေပါ တွေဘုန်းကြီးတို့ယောဂီများကျွေးတိချရတယ်ဆိုတာမိမိတို့ရဲ့တာငယ်သမီးငယ်လေးတွေကိုယခုမိမိတို့ဒီမှာကိုယ့်ဟာကိုယ်ရှာဖွေလုပ်ကင်မစားတတ်မတော့တတ်မနေတတ်မထိုင်တတ်တဲ့တာငယ်သမီးငယ်လေးတွေကိုမိမိတို့နေ့စဉ်နေ့တိုင်းကျွေးမွေးပြီးတော့ပြည့်စုံနေရခြင်းဟာဒါကျွေးတိချနေခြင်းမှာပါချနေခြင်းပါလိမ့်မယ် အဲဒီအကျိုးကိုသိတတ်တဲ့သာမဏေများဟာမိမိတို့အသက်ရွယ်ကြီးရင်လို့ကိုမင်းမစွမ်းဖြစ်လာတယ်ဆိုရင်အဲဒီသာမဏေကပြန်ပြီးတော့မိဘကိုတဖန်ပြန်ပြီးတော့မပြုတ်ကုပေဘူးလားဗျာပြန်ပြီးတော့မချွေးမွေးပေဘူးလားဒီအဲ့လိုကျွေးမွေးခြင်းဟာပြန်ပြီးတော့ဘာလို့တာဘာကိုဆက်တယ်ချွေအောင်ဆက်တာယခုမိဘများမိဘတို့ဟာသာမဏေပေါ်မှာကျွေးနေခြင်းဟာတကယ်တော့ဖြင့်ဒီကသာသမီရဲ့ပြည့်စုံတာလူကျွေးတာကိုပြန်စမ်းရှင်လို့တော့မဟုတ်ပါဘူး ဒါပေမဲ့ပြီးတတ်တဲ့သာသမီများဟောငါတို့ငယ်စဉ်မိမိကိုယ်တိုင်ရှာဖွေမစားဆောက်တတ်တဲ့အချိန်ခါကာလမိဘနှစ်ပါးကမိမိတို့ကိုဒီသက်ရွယ်ဒီရွယ်ကြည့်အောင်ပြုစုပြီးတော့မွေးမြူလာခဲ့တယ်။မိမိတို့ကိုကျွေးမွေးစောင့်ရှောက်လာခဲ့တဲ့အတတ်ပညာတွေသင်ကြားပေးခဲ့တယ်ဆိုတဲ့ကျေးဇူးတွေမရှိသေးဘူးလားဗျာ။ဒီအဲ့ဒီကျေးဇူးတရားသိတတ်တဲ့သာသမီများဆိုရင်တော့ ယခုလိုမိဘများအသက်အရွယ်ကြီးရင်ဖြစ်တဲ့တက်ကြီးရွယ်အိုဖြစ်တဲ့မိဘများကိုပြန်ပြီးတော့ကျွေးတော့ကျွေးလက်မွေးတော့မွေးလက်အဲ့ဒီကျွေးကျေးဇူးမွေးကျေးဇူးတွေပြန်ပြီးတော့မဆက်သင့်နေဘူးလားဆက်သင့်တယ်အဲ့တော့ကျွေးတော့ကျွေးလက်ကျွေးကျေးဇူးမွေးကျေးဇူးကိုဆက်မယ်ဆိုရင်မိဘများနှစ်သက်တဲ့အစာလေးတွေကျွေးရတယ်မိဘများနှစ်သက်တဲ့ဝတ်တွေဝတ်ဆင်းပေးရတယ် နေရာထိုင်ရင်ကောင်းမွန်စွာသိပြီးတော့ခြေစုပ်လက်နေကိုပြီးရင်ပြီးမပြုတ်ဘူးရပေဘူးလားဗျာဒီဒါတတိထင်ရှားရှိစဉ်မှာဒီလိုပြုစုနေခြင်းဟာခြေစုပ်ဆက်နေတာပါလို့နေတာလေခြေစုပ်ဆက်နေတာတကယ်လို့ကွယ်လွန်သွားပြီဆိုရင်မိဘများကွယ်လွန်သွားပြီဆိုရင်ဒီကွယ်လွန်သွားတဲ့မိဘများကိုရည်စူးပြီးတော့သီလနဲ့ပြည့်စုံတဲ့အလူကံပုဂ္ဂိုလ်များကိုဒီလိုကဒါနကောင်းမှုတွေပြု ပြီးတော့အဲဒီကုသိုလ်ကောင်းမှုရဲ့အဖို့စုတွေကိုအမြဲတမ်းပေးဝေနေခြင်းဟာလည်းပဲမိဘရဲ့ကျေးဇူးကိုဆန်နေတာ။ဘာရဲ့ကျေးဇူးဆက်တာလဲ။ဒါကြောင့်မိဘရဲ့ကျေးဇူးတရားကိုသိပြီဆိုရင်အဲဒီသိတတ်တဲ့သာသမီတိုင်းသာသမီတိုင်းဟာဒီလိုပဲကျေးဇူးဆက်ရတယ်။တို့တော်လည်းမိဘရဲ့ကျေးဇူးတွေရှိတယ်ဆိုတာသိပါရဲ့။

ပုတ်လွန်လိုက်ဒီသားကြီးပုတ်လွန်လိုက်သားကြီးကအမလီအမေရဲ့ရှစ်တော်ကသားကြီးမို့သူသားကြီးကခေါ်ပါလိမ့်မယ်သူသားကြီးကပြုစုကြပြုစုပါလိမ့်မယ်ဆိုပြီးသမီးလေးတဲ့ပုဂ္ဂိုလ်ကသားကြီးပုတ်လွန်လိုက်ပြန်တယ်ဒါဖြစ်တဲ့ပုဂ္ဂိုလ်အမလေးအဖေကသူသမီးမှသူသမီးအဲဆိုသူသမီးစီသွားလိမ့်မယ်သူသမီးကပြုစုလိမ့်မယ်ပုတ်လိုက်ပြန်အဲလိုနဲ့ဒီခါနဲ့သမီးကသားစီပုတ်လို့သားကသမီးစီပုတ်လို့နဲ့ဒီလိုနဲ့မိဘများအဲ့ဒီလိုပဲ ဝေမှာသွားပြီးတော့ဧည့်သည်ဆိုတာအင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကြည်ယူမှနေရထိုင်ရတာချမ်းသာတယ်ဟုတ်တယ်မလားအင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်မကြည်ယူလို့ရှိရင်အဲ့ဒီဧည့်သည်ပုဂ္ဂိုလ်ဟာနေရထိုင်ရတာချမ်းသာပါမလားလုံးဝမချမ်းသာဘူးမလွတ်လပ်ဘူးတာသမီးအိမ်မှာမိခိုနေရတဲ့မိဘဟာအဲ့ဒီဧည့်သည်နဲ့တူတယ်တတိရှိပါတော့အာလုံးသာသမီးတိုင်းတတိရှိပြီရှင်ပါလေမိမိတို့ရဲ့မိဘနှစ်ပါး အသက်ရဲ့ကြီးရင်းလို့တာမဏေများကိုအမိကိုပြုနေရပြီဆိုရင်အဲ့ဒီနဲ့အတူတူပါပဲအဲ့ဒီတင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီမကြည့်ရင်အနေတိုင်းဖြစ်တယ်လို့တာမဏေများမကြည့်လို့တော့ဘူးဆိုရင်မိဘဖြစ်တဲ့ပုဂ္ဂိုလ်အနေတိုင်းချမ်းသာမလားဆင်းရဲမလားသိဆင်းရဲအဲ့တော့မိဘမိဘပါပဲဆိုရင်ဆိုလို့ဒီဘလောက်ပဲဆိုဆိုမိဘကမိဘပဲမိဘရဲ့ကျေးဇူးတရားတွေမိမိတို့မှာ မရှိဘူးလားဗျာအဲလိုရှိနေတဲ့အတွက်ကြောင့်မို့မိမိတို့ဟာမိဘရဲ့ကျေးဇူးကိုတည်တဲ့သားသမီးပြီးပြီးအဲ့ဒီကျေးဇူးကိုတော့တနည်းနည်းနဲ့ဆက်ရမှာပဲဟုတ်တယ်မလားဒီအဲ့လိုဆက်နေရတယ်ဒီမိမိတို့ပုံမှာကျွေးအောင်နေလားမရှိခဲ့ပြီဘူးလားဗျာငယ်စဉ်တောင်ကြီးကလေးဘဝကမိတို့ဒီရွယ်အထိအောင်ကျန်းကျန်းမာမာနဲ့ပြည့်စုံမွေးမြူလာခဲ့တဲ့ကျေးဇူးမွေးကျေးဇူးတွေ မိမိတို့ကိုနေ့စဉ်နေ့တိုင်းကျွေးမွေးလာခဲ့တဲ့ကျွေးကျေးဇူးတွေမိမိတို့အတတ်ပညာတွေသင်ကြားပေးခဲ့တဲ့ကျေးဇူးတရားတွေနည်းနည်းလေးလားအများကြီးလားအများကြီးဆိုတော့ဒီကျေးဇူးတရားတွေဟာလွယ်လွယ်လေးနဲ့ဆက်လို့တော့ကျေပါမလားမကျေနိုင်ဘူးမကျေတာတာတာဆက်ဖို့ကတော့ပြန်သာသမီရဲ့တာဝန်ပဲဟုတ်တယ်မလားအဲတော့သာသမီရဲ့တာဝန်ဖြစ်တဲ့အတွက်ကြောင့်ဧည့်သည်များနေရခြင်းရချမ်းသာအောင်အရှင်ဖြစ်တဲ့ပုဂ္ဂိုလ်က ဆောင်းရှောင်းပြီးတော့ဒီကနေ့လွတ်လပ်ခွင့်ပေးပြီးတော့ထားတယ်လို့မိမိတို့ရဲ့မိဘဘာဘူးများကိုလည်းပဲသားများသမီးများကလွတ်လွတ်လပ်လပ်ချမ်းချမ်းသာသာတို့ရွှေရွှေနေထိုင်နိုင်ဖို့အတွက်သာသမီများကလည်းပဲမိဘများကိုတကယ်စေတနာတရားဖြစ်တဲ့တန်တန်နဲ့ကြာကြာနာနာပြန်ပြီးတော့ကျွေးဟောင်းကျွေးတို့ကျွေးလက်ရီမွေးတို့မွေးလက်ရီပြန်ပြီးတော့သတ်ဖို့ရာနားရဖို့ရာမလို့ရဘူးလားဗျာဒီအဲဒီလိုဒီမှာ အလောင်းတော်ကြီးမင်းကနေပြီးတော့ကျွေးသေးချပုံနေကျွေးအောင်ဆက်ပုံနေနောက်ပြီးတော့ရွှေအုံးမြုပ်ပုံတွေကိုအဲ့ဒီမှာပြောလိုက်တယ်ဆိုရင်လည်းပုံနာကြီးဟာလေတိတ်ကိုဝမ်းသာသွားတယ်တတေကောဝတယံပက္ခိဒီသောပရမဓမ္မိကောဣတိစေတုမနုဿေတုအယံဓမ္မောနဝိသတိစိတံဘုဒ္ဓိတံဖြစ်တဲ့မြေဓမ္မကတောင်းမှာကျေးဇူးတရားတွေသိလိုက်တာ ဒါမှလူပုဂ္ဂိုလ်တွေတောင်မှမသိရဲ့ကျေးဇူးတရားတွေသိနေတယ်လူတိုင်းလူတိုင်းသိရလားဗျာလုံးဝမသိနိုင်တာလေအဲဒီလိုလူတိုင်းမသိနိုင်တဲ့ကျေးဇူးတရားတွေကိုအခုအဋ္ဌိဋ္ဌာဖြစ်တဲ့ကျေးဇူးကနေပြီးတော့သိပြီးတော့နေတယ်ဗန္တကောဝတ္တဗန္တကောဝတ္တယံပကိဗန္တကောဝတ္တယံပကိဒီသောပရမဓမ္မိကောဧကိစေတုမနုတေတုအယံဓမ္မောနဝိတတိ ဘယံပကြီးဤကျေတာသည်ဘတကောဝတ္တလောကောင်းပါပြီစွာရကဘယံဒီသောဤကျေနှင့်သည်ပရမဓမ္မိကောမြတ်သောတရားကိုကျင့်ပါပြီစွာရကဒီကျေတာဤဟာမြတ်သောတရားကိုကျင့်နေတဲ့ကျေတာဤဖြစ်နေပါပေါ့လားဘယံဓမ္မောဤတရားဒီဤကျေစေသောအချို့သော မနုဿေသူလူတို့၌နာဝိသတိမရှိပါ အဲဒီလိုဟောရေးကျေးဇူးကြီးမှာရှိနေတဲ့အသိစိတ်ဓာတ်တွေအချို့အချို့သောလူပုဂ္ဂိုလ်တွေမှာရှိရလားဗျာမိဘကျေးဇူးတရားတွေရှိနေပေမဲ့ကျေးဇူးတရားတွေကိုမေ့ပြောက်ပြီးတော့ကျေးဇူးနေတဲ့သာသမီတွေမရှိပေဘူးလားဒီတော့ကျေးဇူးကိုမဆက်နိုင်ရင်နေပါတော့ဗျာကိုကြီးတတိပေးလို့ပါကျေးမစွပါနဲ့ဟုတ်တယ်မလား တကယ်လို့မိမိကမိဘရဲ့ကျေးဇူးတွေကိုမဆန့်နိုင်တော့မှကျေးဇူးမိပြီဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာအပြစ်သေးမလားအပြစ်ကြီးမလားဗျာမိဘကိုပြင်းမစောကမိတဲ့ပုဂ္ဂိုလ်ဟာဒီအင်မတန်မှအပြစ်ကြီးပါလေနောက်ဆုံးဘုန်းကြီးကိုပြောလိုက်မယ်တရားတွေအားထုတ်လို့တော့မှတရားရနိုင်မှာတော့မလားမရနိုင်ပါဒါကြောင့်မိဘကိုရှင်းမစွပါနဲ့မိဘရဲ့ကျေးဇူးတရားတွေကိုမဆန့်နိုင်ရဲ့အသာထားပါ မိဘရဲ့ကျေးဇူးတရားတွေကိုသိပြီးတော့မဆန့်နိုင်ရင်နေပါမိဘကိုကျေးမစွပ်ပါနဲ့မိဘအပေါ်မှာမတော်ကားပါနဲ့မိဘကိုခွန်တုံပြန်ပြီးတော့မပြောပါနဲ့တဲ့အဲ့တော့မိဘများတဲ့လိုပဲဆူဆူပဲလိုပဲပြောပြောသားသမီးနေအပြင်သိခံပြီးတော့နာယူပါအဲ့ဒီမှာဟောဤကိုတရားပုံနာကြီးကနေပြီးတော့သာမန်လူပုဂ္ဂိုလ်တွေမသိနိုင်တဲ့တရားတွေကိုဟောဒီခြေရာကြီးကသိပြီးတော့နိဗ္ဗာန်လို့ဆိုပြီးတော့ အဲဒီမှာခြေသားကြီးကိုဘာလို့လဲလို့ဆိုပါရင်သူ့ရဲ့ပိုင်ဆိုင်ပြီးတော့နေတဲ့အဲဒီပေတထောင်များရှိတဲ့ကလေးလေတော်ကြီးကိုဒီခြေသားကြီးကိုသူ့ရဲ့အလောင်းတော်ရှင်မင်းကြီးကိုသူ့ပါတယ်ဘာကြောင့်လဲဆိုတော့တာမန်လူပုဂ္ဂိုလ်တွေတောင်မှမကျင့်နိုင်တဲ့တရားတွေကိုအခုဒီမှာအလောင်းတော်ရှင်မင်းမှာဒီတရားတွေရှင်းနေပြီဒါသမီးဒီပေါ်မှာဝတရားတွေရှင်းနေပြီမိဘမိဘပေါ်မှာလည်းဝတရားတွေရှင်းနေပြီ အချို့မိဘများလည်းမိဘသာဆိုတာသာသမီပေါ်မှာမိဘဝတ္တရားမရှိတာတွေရောမရှိဘူးလားရှိတယ်ဒါတွေလည်းရှိတာပဲအဲတော့မိဘကဝတ္တရားမရှိသလိုသာသမီများကလည်းမိဘပေါ်မှာပြုစုရမယ့်ဝတ္တရားတွေမရှိတဲ့သာသမီတွေရောမရှိဘူးလားရှိနေတာပဲအဲဒီတော့အားလုံးကဘဝရလာပြီဆိုရင် မိဘကလည်းမိဘရဲ့တာဝန်ချေဖို့မလိုဘူးလားသာသမီကလည်းသာသမီရဲ့တာဝန်တွေချေဖို့မလိုဘူးလားဗျာ အဲဒီလိုသာဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုယ်တောင်ကိုကြည်ကြမယ်ဆိုပါရဲ့ချမ်းသာမလားဆင်းရဲမလားဗျာစိတ်ကိုချမ်းသာတော့ပါမိဘကလည်းမိဘတောင်ဝန်ကြည်လို့သာသမီကလည်းသာသမီတောင်ဝန်ကြည်လို့အဲဒီလိုသာတောင်ဝန်ကြည်သွားကြမယ်ဆိုပါရဲ့ဘဝရလာတဲ့ဘဝကြီးမှာအင်မတန်မှချမ်းသာရင်အဲဒီမှာအလောင်းတော်ရှင်မင်းကိုတခါလေပဲတောင်မြရှိတဲ့ကလေးလေတို့ကြီးကိုသူ့ရောက်ကအလောင်းတော်ရှင်မင်းကလည်းအဲဒီပဲတောင်မြရှိတဲ့ကလေးလေတို့ကြီးကသူ့အတွက်ဘာမှဒီလောက် မလိုအပ်ပါဘူးတဲ့အဲ့ဒီတော့အဲပင်ရှိပယ်နောက်မြတာပဲသူအလူခံမနေအားလုံးကိုတော့ဖြင့်ပုံသားကြီးပဲပြန်ပြီးတော့ယူပါကိုပြီးတော့အဲ့ဒီမှာနောက်တော့ကျင်းင်းကနေပြီးတော့ရှစ်ပင်များလောက်ကလေးလေတော့ကိုတာအလူခံနေအဲ့ဒီလေတော့ကိုလည်းပဲတခါနဲ့စီဝိုင်းပြီးတော့ဒါကအလောင်းတော်ကျင်းင်းကိုပဲတခါနဲ့ယူလိုက်တယ်အဲ့လိုလှူလိုက်တဲ့အခါကလည်းကျတော့အလောင်းတော်ကျင်းင်းကနောက်ဆုံးအနည်းအချင်းအဆုံးအမဩဝါဒပေးပါတယ်အဲဒီ ကိုတိယပုံနာကြီးကလည်းဒီအလောင်းတော်ခြေသားကြီးကိုမိမိရဲ့သားရင်းနဲ့တို့ဖြစ်နေတယ်ဒါပေမဲ့ဒီအလောင်းတော်ခြေသားကြီးကိုမိမိကဒီမှာခေါ်ထားလိုက်ပြီးဖန်ထားလိုက်ပြီးဆိုပါရင်လည်းဟိုကမိဘမြန်သားသမီးများအတောင်လက်တွေချွတ်လွတ်ပြီးတော့နေကြတဲ့အဲဒီမှာကြီးဦးများဒုက္ခရောက်ကြတော့မယ်အဲဒုက္ခရောက်မှာကိုဒီပုံနာကြီးကသိပြီဆိုတဲ့အခါကလည်းကျတော့ဒီအလောင်းတော်ခြေသားကြီးကိုရှစ်ပင်လည်းလို့လည်းသူဒီမှာမထားနိုင်ဘူးဒါလို့မဖြစ်တဲ့အခါကလည်းကျတော့ပြန်ရပြန်ပြီးပို့ရမှာဆိုတော့ကဲပြန် ပြန်ပြီးတော့လွတ်တဲ့အခါမှလည်းအလောင်းတော်ကြီးသားကြီးကိုသူမကြမ်းမကြမ်းမြင်တွေ့ပြီးတော့နေရစီအဲ့တော့မကြမ်းမကြမ်းသူမြင်တွေ့ပြီးတော့နေနေတဲ့အတွက်ကြောင့်ဟိုဒီကိုလေးပဲမကြမ်းမကြမ်းလာပါဒီကိုလေးပဲအမြဲတမ်းကျွန်တော်ကသားရင်းနဲ့ဆိုရှိပြီးတော့နေပါလေလို့မှတ်လိုက်တယ်အဲဒီလိုမှရေကာကလမှာပေါ့အလောင်းတော်ကြီးမင်းကနေပြီးတော့ဘုဒ္ဓဇာပိတိဇာတဝတ္တပြံမီသတိဇာနောခောတိယတေတေတကတိ နိကိတာဒံတိတုပရာဟိဒါနံစေနိသမတာပိတရောပါရတုအဲဒီမှာအလောင်းတော်ရှင်မင်းကနေပြီးတော့ကိုတိယပုံနာကြီးကိုကိုတိယပုံနာကြီးကအဆုံးအမဩဝါဒအနေအားဖြင့်ပြီးပြီးတော့မှတ်ကြပါလေဘယ်လိုမှကြားတယ်လို့ဆိုတော့ဗုဒ္ဓေသာပိဋေသာဗုဒ္ဓေသာပိဋေသာတဝတ္တဗျံမိခတ္တေသာနောကောတိယတေတကတိ ကိုတရားကိုတရားအနွယ်ဖြစ်သောလေခြင်းပုံနာကြီးတဝတိတဝတိကိုတရားကိုတရားအနွယ်ဖြစ်သောပုံနာကြီးတဝတိဖြာမိအိမ်၌ဒေတကတိသေဒါ၌ဗုဒ္ဓေသာသာဖြင့်ဒီ၎င်းဒီတေသာတောင်းခြင်းဒီ၎င်းသတိသာညေက၌၎င်းဒီဝါသနေက၌၎င်းဗုဒ္ဓေသာသာခြင်းဒီ၎င်းပိဋေသာတောင်းခြင်းဒီ၎င်းအတ္တဖြစ်ရပါ၏ လေကိလာတံတေသူချကြည်သောလက်ရှိကုန်သောယဟန်ပုံနာကို၌ဒါနာလူဒါနာကိုတရာဤသိလူပါလိလို့မှာလူရတာတော့လက်ရှိပုံနာဤတဲ့သင်္ကဖြင့်ပြည့်စုံရတဲ့ယဟန်ပုံနာများကိုဒါနာကောင်းမှုတွေကိုမပြတ်အနေအချင်းပြုပါတဲ့နိခိတတံတေသူချာပြီးသောလက်ရှိကုန်သောယဟန်ပုံနာတို့၌ဒါနာလူဒါနာကိုတရာဤသိလူပါလိလို့ ဒီနေ့ဥမင်းကြီးရောကြကုန်ပြီတော့မာတာတိတော်သာမိဩပအိုတို့ကိုလည်းပဲပရာသုချွေးမူပါလိမ့်တော်မိဩပအိုတို့ကိုလည်းပဲဖြစ်ပြီးတော့မထားပါနဲ့တဲ့အဲဒီမိဩပအိုများကိုလည်းပဲအမြဲတမ်းအနေအားဖြင့်ပြုစုလုံချွေးရပါအဲဒီမှာအလောင်းတော်ကြီးမင်းကမှာတော်မူထားခဲ့တယ်အဲတော့ဘုန်းကြီးတို့ယောဂီတို့ဒီညမှာလည်းမိမိတို့ ကျိုးကျေးဇူးငွေကျေးဇူးရှိခဲ့တဲ့မိဥပါအိုများရှိနေမယ်ဆိုရင်အဲဒီမိဥပါအိုများကိုလည်းပဲပြည့်မထားပဲနဲ့ဘာလို့ကြရမလဲပြုစုလူကျွေးကြပါတဲ့အဲဒီလိုပြုစုလူကျွေးနေခြင်းဟာမိမိပေါ်မှာတည်ရှိနေတဲ့မွေးကျေးဇူးတွေကျွေးကျေးဇူးတွေပြန်ပြီးတော့ဆက်ရရောက်ပါပြီဘာလို့ရောက်ပါလိမ့်မယ်ဆက်ရရောက်ပါပြီလို့အဲဒီလိုအလောင်းတော်ကြီးမြတ်ကအဆုံးအမဩဝါဒပြီးပြီးတော့ပြန်သွားတယ် အဲဒီလိုတဲကြတာလေးအကြောင်းကိုဘုရားရှင်ကိုရောင်မြတ်ကြီးကတန်ဃာတော်ရှင်မြတ်ရာကိုမိမိဟာလည်းပဲဒီရှင်မင်းဘဝလောက်တော့ရှင်မင်းဘဝကနေပြီးတော့ဒီလိုဒီလိုဘာအုံများကိုလည်းပဲပြုစုလုံခြုံနေတဲ့အကြောင်းအရာတွေကိုပြန်ပြီးတော့ဟောကြားပြန်ပြီးတော့ဟောကြားတော်မူတဲ့အတွက်ကြောင့်မို့အဲဒီမှာဒီအကြောင်းကိုသင်ရှားသိလို့တဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးက တရားဤကိုချုပ်တဲ့နေအပြင်သောကိုတိယောအတ္တမနောဥဒေကိုအာနိသပါဏာရိတရိတဝံအာနိနာပါဏိနာပတနာစိတ်တော်ပတနာစိတ်တော်တန်တပယိသမနာဗျမနိသာဣဒဝေယံတို့များဥစ္စတာတို့ကောတိယောကောတိယအနွယ်ဖြစ်သောသောတို့ပုံနာသည်အတ္တမနောနှစ်သက်သည်ဖြစ်၍ သူတွေကိုဝမ်းမြောက်ပြီးဖြစ်၍အဲဒီမှာဒီလိုကျေးဇူးကြီးကိုသူတွေ့လိုက်ရတာသိမြင်လိုက်ရတာကျေးဇူးကြီးရဲ့သုံးအမတရားတွေကိုနာကြားလိုက်ရတာတော့ဖြင့်သူ့ဘဝမှာဘယ်တော့မှမေ့လို့မရနိုင်အင်မတန်မှဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နေတယ်နှစ်သက်ဝမ်းမြောက်ပြီးတော့နေတယ်ဒါကြောင့်အတ္တမနောနှစ်သက်တည်းတွေဥရကောဝမ်းမြောက်ပြီးဖြစ်၍အာနိသသမင်းကို၎င်းပါဏိသအပြိုကို၎င်းမိသာရိတဝါစီ ပတ္တနာစိတ်တော်ကြီးညိုသောစိတ်တွေဖြစ်၏သမဏေသာယဟန်တို့ကို၎င်းဓမ္မဏီနာသပုံနာတို့ကို၎င်းအနိနာသမင်းဖြစ်၎င်းပါဏိနာဖြောဖြစ်၎င်းတန္တပေ၏ရောင်ရည်စီအလုံးသောအလူကံပုဂ္ဂိုလ်ဖြစ်တဲ့ယဟန်တို့များအလူကံဖြစ်တဲ့ပုံနာများအဲဒီလိုဒီလနဲ့ပြည်ကိုရတဲ့ယဟန်ပုံနာများကိုလည်းနေ့စဉ်နေ့တိုင်းအနည်းအားဖြင့် ဘာမြင်လည်းပဲပြည့်စုံသေးတဲ့အကျိုးယမသာဖြစ်နေပြည့်စုံသေးတယ်။အဲဒီလိုအကျိုးယမသာဖြင့်ပြည့်စုံပြီးတော့နေအောင်မြင်မပြန်အနည်းအဖြစ်လူတန်းပြီးတော့အသက်တဆုံနေအဖြစ်နေတိုင်းပြီးတော့သွားရင်ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဗန္ဒနီနာကြီးညိုသောစိတ်ကြီးဖြစ်၍ဗန္ဒနာစိတ်တော်ကြီးညိုသောစိတ်ကြီးဖြစ်၍သမဏစာယဟန်တို့ကို၎င်းပြမဏိနာသဗုဏ္ဏတို့ကို၎င်း အနိနာတမင်းဖြစ်၎င်းပါဏိနာအဖြောဖြစ်၎င်းတန္တပတိရောင်ရည်စီရီဣတိဤသို့ဘဂဝါတုဘုန်းတော်တခေဘုရားရှင်ဘုရောမြတ်ကြီးသည်အဝဇ္ဇာကရုဏာစေသောမေတ္တာအားဖြင့်ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ကေဣမယသုတိတရားတရား